ဒီလိုဒီနေ့ရ2022ခုနှစ်စက်တင်ဘာလ24ရက်စနေနေ့ညနေပိုင်းသဘောတရားရသဘောတရားရေးရအပိုင်းနေရာ95သုံးချခြင်းလမြတ်ပြံအပိုင်း26ဥပါနေတရားပစ္စယောပိုင်း1ဥပါနေတရားပစ္စည်းကိုဘုန်းကြီးတို့သင်္ချာပုတ်ချနေကြတယ် သင်္ချာပုတ်ချနေတယ်ပြီးတော့လေးလာနေတယ်ပေါ့နော်ဥပနိတရားဆိုတာအာကြည့်တဲ့အကြောင်းအကြောင်းကိစ္စမျိုးဥပနိတရားအာကြည့်တဲ့မိယာရတိုင်းမလုပ်လို့အောင်မြင်တာပေါ့နော်လုံးမအာကြည့်တဲ့အကြောင်းဆိုဥပနိတရားပစ္စည်းသာမညာအကြောင်းပေါ့ပေါ့ဒီဥပနိတရားပစ္စည်းကိုဟောတဲ့အခါမှာဘုရားရှင်က ကုသိုလ်ဘက်မှာလည်း၃မျိုးပါဠိတော်လေးပြမယ်ကုသိုလ်ဘက်မှာကုသိုလ်အနေနဲ့၃မျိုးအကုသိုလ်အနေနဲ့၃မျိုးဇာကရအနေနဲ့၃မျိုးပေါ့အမျိုးလေးပြကုသိုလ်လိုရင်းနဲ့လည်းကုသိုလ်ဖြစ်နိုင်တယ်ကုသိုလ်လိုရင်းနဲ့လည်းအကုသိုလ်ဖြစ်နိုင်တယ်ကုသိုလ်လိုရင်းနဲ့လည်းဖြာကရဖြစ်နိုင်တယ်အမျိုးမှတ်တာ အကုသိုလ်လိုရင်လည်းအကုသိုလ်ဖြစ်နိုင်တယ်အကုသိုလ်လိုရင်လည်းတခါတရံမှာကုသိုလ်ဖြစ်နိုင်တယ်အကုသိုလ်လိုရင်လည်းဖြာကရဖြစ်နိုင်တယ်ဖြာကရဖြာကရဆိုတာကဝိပက်တို့ကရိယာတို့ယုတ်တရားတွေနိဗ္ဗာန်နိဗ္ဗာန်လို့ဒီနေရာမပါဘူးဖြာကရဆိုတဲ့တရားတွေကိုပြုလို့ရင်လည်းဖြာကရတရားတွေဖြစ်တယ်ဖြာကရကိုပြုလို့ရင်လည်းပဲ ကုသိုလ်တွေဖြစ်နိုင်တယ်ဗျာဒရာကိုပြုလို့ရင်လည်းပဲအကုသိုလ်တွေဖြစ်နိုင်တယ်ဆိုကိုမျိုးပေါ့ဒီလိုတွေတွဲမှတ်လိုက်ရင်လွယ်ပါတယ်အနန္တပစ္စည်းတဲ့သူကကုသိုလ်နဲ့အကုသိုလ်ရာမှာ၃ချက်ပုံလာနော်အနန္တပစ္စည်းတို့ကတော့ကုသိုလ်ဆိုနှစ်ချက်တည်းပဲပုရိမာပုရိမာ ကုသလဓမ္မပစ္စည်းမနာပြကုသလနာဓမ္မနာသူကတော့တဝိထိတွင်မှာပဲအနန္တပစ္စည်းကဖြစ်ပါတယ် ဘုန်းကြီးတို့ဒီဥပနိတယပစ္စည်းကြဝိထိချပြီးဖြစ်တယ်နန္ဒပစ္စည်းကကုသိုလ်မှာဟုတ်ဘုန်းကြီးတို့ပြစ္ဆဒရာဝိထိလေးနည်းနည်းအာယုံပြုတ်ကြည့်မယ်နော်အဲဒီမှာဆိုရင်တိတဝကွန်ကစတာဘုံကုပ္ပိစကပြစ္ဆဒဝဇံသကုညံတောင်းနေတဲ့တဏှာဝုထောဇောခုနှစ်ကျင်ဓာဟုနှစ်ကျင် ဒီအနန္တပစ္စည်းတို့ကြတယ်တဝိထီတွင်မှာဖြစ်နေတာပဲဒီရွယ်တယ်တဝိထီတွင်မှာဖြစ်နေတာကြတော့ကုသိုလ်နောင်မှာကုသိုလ်ပဲဖြစ်တယ်ကုသိုလ်ဖြစ်ပြီးဒီဇောနောဥမာဝုထောကနေပြီးတော့ဘုန်းကြီးတို့ကတတိလေးနဲ့ဉာဏ်လေးနဲ့အာယုံတစ်ခုတွေ့ကြုံလာရင်တတိလေးနဲ့ဉာဏ်လေးနဲ့ဆင်ញံနှလုံးသွင်းတိုင်းနောက်ကဇောရီကုသိုလ်ဇောရီရတိုင်းတိုင်းခုနှစ်ချိန်ဖြစ်သွား အဲ့ဒါကိုပုရိမာပုရိမာကုသလဓမ္မပစ္စည်းမာနပစ္စည်းမာနကုသလနာဓမ္မနာအနန္တပစ္စေနာပစ္စယောဒီလိုသုံးတယ်တဝိထေတွင်အနန္တပစ္စည်းကြတဝိထေတွင်မှာဖြစ်တာကိုရည်ရွယ်တယ်။နောက်ဇောကုဏ္ဏကြီးရဲ့နောက်မှာကြတရားယုံနော်တဏှာ၃ခုနဲ့မာဝဲဟုတ်အဲဒီတရားယုံကြတော့ဝိပတ္တိဇောနောင်ကြတော့အဲဒီ တရားယုံဖြစ်မယ်တခါတလေကျဘဝင်နေဖြစ်ဖို့မရဏတာနာဝိထိလိုပါအဲ့ဒီခါကျရင်ဝိပတ်ဆိုဖြာကတပဲလေအဲတော့ပြောချင်တာကအနန္တရပစ္စည်းမှာကြည်လိုက်ရင်ဘုန်းကြီးတို့ဒီမှာကြည်လိုက်ပုရိမာပုရိမာကုသလဓမ္မပစ္စည်းမနာပစ္စည်းပစ္စည်းမနာကုသလနာဓမ္မနာအနန္တရပစ္စည်းနာပစ္စည်းပုရိမာပုရိမာကုသလဓမ္မပစ္စည်းမနာပစ္စည်းမနာ အပြာဂရဓမ္မနာအနန္တပစ္စေနာပစ္စယောအဲ့ဒီလိုကုသိုလ်နဲ့ဇာကတနှစ်မျိုးပဲရတယ်နော်ဒီတဝိထိတွင်းမှာဆိုရင်ကုသိုလ်နောက်မှာအကုသိုလ်မဖြစ်ဘူးဝိတိချားပြီးတော့ရင်တော့ဖြစ်တယ်နော်နန္ဒပစ္စယတဝိထိတွင်းမှာဖြစ်တယ်ဟာကိုဟောတယ်လို့ဒီလိုမှတ်ထားမယ်အကုသိုလ်ပဲကြည်လိုက်တကယ်လို့ဘုန်းကြီးတို့ဒီဟုတ်ထောနေရာမှာ တတိညာလွတ်သွားမယ်အာယုတခုတွေ့တယ်မြင်တယ်ကြားတယ်တတိညာလွတ်နေမယ်ဆိုဘာဖြစ်သွားတော့ကအကုသိုလ်စောတွေဆိုတော့အကုသိုလ်စောခုနှစ်ကြိမ်ဆိုတာကိုရည်ရွယ်ပြီးတော့ဟောလားပထမအကုအကုသိုလ်စောတော့ဒုတိယအကုသိုလ်စောနော်ပထမအကုသိုလ်စောချုပ်မှာဒုတိယအကုသိုလ်စောဖြစ်တယ်အဲကြောင့်ပုရိမပုရိမအာဟုဒရာဓမ္မပစ္စည်းမှာပစ္စည်းအာဟုဒရာဓမ္မနန္ဒရာပစ္စည်းနာပစ္စည်းရောအာဟုဒဇောရီနောက်မှာကြတော့တရားယုံ အဲ့မှာသွားဖြတ်တယ်တရားယုံကြအပြာကတပဲနိအကုသိုလ်ဇောနောက်မှာကုသိုလ်ဇောမဖြစ်ဘူးတဝိထီတွဲမှာရှိလိုက်ဒါဝေပုရိမာပုရိမာကုသလာဓမ္မပစ္စည်းမနောပစ္စည်းမနောပြာကဓမ္မအနန္တပစ္စည်းနာပစ္စည်းယောဒီနှစ်ခုကတော့ဥပနိတယပစ္စည်းလဲဒါပဲတူတူပဲနော်ဒီနှစ်ခုကနော်အပြာကရကြကုန်တူသွားတယ်ပြာကရကြတော့ကျန်တဲ့ ဖြစ်စဉ်တွေပေါ့နော်ဉာဏ်နဲ့ပြာကြတရားတွေပေါ့ဒီတော့ဘုံမသရဘုံပြစ္စရဝိသံတို့ဒီဒီဟာတွေပေါ့နောက်ပြီးတော့အုတ်ထောနဲ့တန်နေတဲ့နားတို့အုတ်ထောတို့အုတ်ထောနဲ့စောတို့ဒါတွေပေါ့အဲ့ဒီဟာတွေအတွက်ပုရိမာပုရိမာပြာဒဓမ္မပစ္စည်းမပစ္စည်းပြာဒဓမ္မအနန္တပစ္စည်းနာပစ္စည်းောနော်ပြာဒနောပြာဒပြာဒနောကုသိုလ်ပြာဒနောဒါဝုတ်ထောကကြည်လိုက်ပေါ့ဝုတ်ထောဆိုတာကမနရဝိသံဆိုတာ ဒီနောက်မှာဝုထောကတတိရှိနေရင်နောက်ကဇောကုသိုလ်ဖြစ်မယ်ဒါကြောင့်ပုရိမာပုရိမာဗျာဒဓမ္မဝုထောပစ္စည်းမှပြင်းကျကုသလဒါနမှာနောက်ကဇောကုသိုလ်ဇောတကယ်လို့ဘုန်းကြီးတို့တတိလွတ်နေမယ်ဆိုဝုထောကဗျာကတပဲမနောရဝဇ္ဇံဆိုကရိယာပဲပုရိမာပုရိမာဗျာကတဓမ္မပစ္စည်းမှပြင်းကျအောက်ကတတိလွတ်နေနောက်ကဇောအကုသိုလ်ဇောပဲအဲ့တော့ဒီဟာတွေကတော့ အနန္တရပစ္စည်းကမှတ်ထားဖို့ကတဝိထိတွင်းမှာဖြစ်နေတဲ့စိတ်ဖြစ်စဉ်တွေကြည့်ဘုရားဟောတယ်ဒီလိုမှတ်ထားမယ်နော်အဲအခုဘုန်းကြီးတို့လေ့လာနေတဲ့ဥပနေတ္တပစ္စည်းကြအဲ့ဒီလိုမဟုတ်ဘူးနော်ဥပနေတ္တပစ္စည်းကြတို့တဝိထီတွင်မှာမဟုတ်ဘူးဝိထီချားတယ်တဝိထီရဲ့ကြည့်လို့မရဘူးတဝိထီဝိထီချားပြီဖြစ်တယ်အာရမဏုပနေတ္တတို့ ပကရူပနေတရားတို့ကြဝီတိချပြီးမှဖြစ်တယ်နော်ဗြဟ္မဒီမြင်တာတဝီတိကြားတာတဝီတိဟောလားဒီလိုဝီတိချပြီးတော့ဟောမြင်တဲ့အခိုက်တံမှာဟုတ်လားကုသိုလ်ဖြစ်နေမယ်နောက်ကြားတဲ့ခိုက်တံကြအကုသိုလ်ဆိုဖြစ်ခြင်းဖြစ်သွားတော့နော်အဲ့ဒါမျိုးမျိုးစုံဖြစ်နိုင်တော့ဟွန်းတဝီတိမဟုတ်တဝီတိအဲ့တော့ပကရူပနေတရားပစ္စည်း ဥပနေတရားပစ္စည်းမှာတဝီထီတဲ့ကြည့်လို့မရဘူးဒါလေးမှတ်ထားပါနော်ဒါကြောင့်မို့ဘုန်းကြီးတို့ဒီပုရိမပုရိမကုသလဓမ္မပစ္စည်းမပစ္စည်းမကုသလနာဓမ္မနာဥပနေတရားပစ္စည်းနာပစ္စည်းရောအဲ့မှာမနေ့ကဟိုဇာလေးနဲ့ပြမယ်နော်မနေ့ကဇာလေးမှာဗာပြလဲဆိုတတ္တာကိုကတရားတရားနဲ့နေမှာနော်အဲတရားတရားနဲ့ကုသကောင်းမှုလုပ်တယ် ကုသိုလ်ကောင်းမှုပေါ့ဆိုပါတော့တကုတရားလူကျင်တယ်ဘုန်းကြီးတို့ငငယ်တော့ကြုံခဲ့ဘူးပါလေဘုန်းကြီးနောင်တော်ကြီးဟိုကိုရင်ဘွားတို့ကဒကမာလေးတယောက်ကသူကရဟန်းခံပေးခြင်းမျိုးရဟန်းခံပေးခြင်းတယ်ဒါပေမဲ့လို့သူ့မှာပစ္စည်းဥစ္စာရှိတော့ဆိုတော့နောင်တော်ကြီးအလိုရဟန်းခံမပေးခိုင်းတာနော်အမျိုးပေါ့ နောက်ကလေးမလေးကအသက်ကြီးနောက်ပိုင်းတော့ယောဂဖြစ်သေးတော့မိဘများသူ့အကြောင်းပြုပြီးတော့ဆရာတော်လူရတဏှာတွေဖြစ်တော့ပေါ့နော်သူတရားတရားဖြစ်တဲ့ချိန်ကတစ်ချိန်လေနောက်ပိုင်းမှာသူ့ရည်ရွယ်ပြီးကုသိုလ်ကောင်းမှုလုပ်တာတစ်ချိန်အဲ့တော့ဝီထီတွေခြားတယ်အချိန်ကာလတွေခြားတယ်ဒါမျိုးတွေပကတုပါနေတရားဖြစ်စီဥပမာကိုကငငယ်တော့အကြောင်းဆောက်လူကျင်တယ်လူကျင်တဲ့အင်အားမရှိဘူးမလုံနိုင်နောက်သက်ကြီးမှဟို ဇီဝကြီးတွေပါကောင်းလာပြီးတော့ကြောင်းဆောက်လို့ကြည့်လိုက်နော်တရားတရားဖြစ်တာဟိုးအရင်ကတည်းဖြစ်နေကိုယ်တဏ္ဍမှာဒီလိုလူပဲလို့ဆုတ်ဖြတ်ပြီးသားဒါပေမဲ့လို့မလှူနိုင်ဘူးနော်အသက်ကြီးမှကိုယ်ဇီဝကြီးတွေကောင်းလာမှလှုပ်ဖြစ်တာဒါမျိုးပေါ့အဲကြောင့်တရားတရားကိုအကြောင်းပြုပြီးတော့ဒါနလုပ်တဲ့သီလလုပ်တဲ့ဘာဝနာလုပ်တဲ့ဒါမျိုးဟောတချို့လည်းဒီငငယ်တော့ရတယ်ဟုတ်လားငါတို့ကြီးလာရင်တော့တရားထုတ်ပါတချို့ကတရားထုတ်ဖို့ ဟိုအထုတ်ဖို့မျိုးမျိုးစိတ်ကူးနေတဲ့ပုံကိုယ်ရှိတယ်။အဲစိတ်ကူးနေစိတ်ကူးရှိရင်လောက်ဖြစ်ပါတယ်လို့ဘုန်းကြီးကရဏပြောပြတယ်ပေါ့။ကိုကလောက်ဖြစ်ဖို့လောက်မယ်လို့စိတ်ရှိဖို့ရည်ကြည်တယ်။လောက်မယ်လို့စိတ်ရှိထားလို့ရင်ဒီနေ့ချင်းခွင့်တိုင်လောက်ဖြစ်တော့။အဲဒီမှာဒီလောက်မယ်လို့တရားတရားခြေခံပြီးဟာငါတော့တရားထုတ်မယ်လို့သူ့စိတ်ထဲမှာတရားတရားလေးနဲ့ဒီကုသိုလ်တရားတွေဖြစ်တော့ငါဒီနေ့ချင်း တရားထုတ်အောင်အထုတ်အောင်အထုတ်အောင်ခွင့်ရမသားနောက်ပိုင်းအခွင့်သာလာတဲ့ချိန်မှတရားတွေအထုတ်ဖြစ်တယ်နော်တရားတရားတွေဒီတရားထုတ်ဖို့တရားတရားတွေထက်တန်နေတဲ့ချိန်ဟာတခြားပေါ့ဂျာလာပြီဖြစ်နေဒါပေမဲ့တကယ်အထုတ်တဲ့ချိန်ဟာအခုမှလာပြီးအထုတ်ဖြစ်တာမျိုးပေါ့ဒီလိုပါပဲဒီသီလရှင်ဝတ်တယ်ဒုံလဘဝတ်တယ် လှုပ်ဖို့ရဆုံးဖြတ်တာကြားနေနော်နောက်ပိုင်းမှလာအဲ့တော့ဟိုတရားတရားဖြစ်နေတာကြားနေပြီဒါပေမဲ့နောက်ပိုင်းမှလောက်ပြအဲ့တော့ဝိဖို့ရဆုံးဖြတ်စိတ်ကူးတဲ့ခြင်းဟာတခြားတကယ်လှုပ်တဲ့ခြင်းဟာတခြားဆိုလိုတာတော့တခြားပစ္စည်းတွေမှာဆိုရင်တော့ဒီအကြောင်းနဲ့အကျိုးကမဝေးဘူးပေါ့ဗျာတဝိထီတွင်မှာဖြစ်တယ်အနန္တပစ္စည်းသာဇာတပစ္စည်းဒီတဝိထီတွင်မှာဖြစ်တယ် အခုဘုန်းကြီးတို့ပကတုပနေတရားပစ္စည်းကြတော့ခြားပြီးဖြစ်တယ်ဝိသီတွေခြားပြီးဖြစ်တယ်ဘဝတွေခြားပြီးဖြစ်တယ်အရင်ဘဝဘောင်းများစွာပြုလုပ်တဲ့ကုသိုလ်ကောင်းမှုတွေကြောင့်မို့ဒီဘဝမှာကုသိုလ်ကောင်းမှုလာပြီးပြုလုပ်နိုင်နော်တချို့နည်းတွေဆိုရင်အဲ့လိုအတိတ်ဘဝတွေပါပြီးပြန်ရှုမြင်နိုင်တဲ့နည်းတွေရှိတာပေါ့နော် အတိတ်ဘဝကဘာဖြစ်လို့ဒီလိုကုသိုလ်ကောင်းမှုတွေဒီတရားတွေလောက်ဖြစ်တယ်လဲ ဟောဒီဘဝတော့ကုသိုလ်ကောင်းမှုတွေလုပ်ခဲ့တယ်လုပ်ခဲ့တဲ့ဒီဘဝမှာတရားတွေပေါ်ပါထုတ်ဖြစ်တယ်အရင်ဘဝနည်းနည်းအထုတ်ခဲ့တဲ့ဒီဘဝမှာပေါ်ပါထုတ်ဖြစ်တာမျိုးဒါမျိုးတွေပေါ့ကတဖြည်းဖြည်းနဲ့ဘဝတွေဟာမြင့်မြင့်မြင့်မြင့်လာတဲ့ပို့ပို့ပို့ပို့အထုတ်လာအထုတ်ဖြစ်သွားတယ်အဲ့ဒါမျိုးအဲတော့အချိန်ကာလအနေနဲ့ခြားတယ်ဘဝအနေနဲ့ခြားတယ်အဲ့ဒါမျိုးကျေးဇူးပြုတာမျိုးကို ပကတုပအနိတ္တပစ္စည်းလို့ဒီလိုသဘောပေါက်တာနော်အဲတော့နားလည်းသဘောပေါက်တယ်အနန္တလို့ဘာလို့ဒီဟောပုံนี่တူပေမဲ့လို့နော်အကုန်လုံးတော့မတူဘူးပေါ့နော်အနန္တမှာကြတော့ဒီပရိမပရိမကုသလဓမ္မပစ္စည်းမှာပစ္စည်းမှာကုသလဓမ္မနာဥပနိတ္တပစ္စည်းနာပစ္စည်းဒီဒီဟာတူမယ်ကုသိုလ်၃ချက်မှာအစနဲ့အဆုံးတူမယ်အလဲကောင်းမတူဘူးအလဲရောဘာလို့မတူလဲဆိုကုသိုလ်လုံနေနဲ့အကုသိုလ်နော် တဝိထိတွင်မှာကကုသိုလ်ဇောဖြစ်နေတော့ကအကုသိုလ်ဇောမဖြစ်ဘူးအကုသိုလ်ဇောဖြစ်နေတော့ကကုသိုလ်ဇောမဖြစ်ဘူးနော်အခုဒီဥပနိတယဖြစ်စီကြတဝိထိတွင်ကိုဆိုလိုတာမဟုတ်ဘူးနော်ကုသိုလ်လုပ်နေတဲ့ချိန်ကတခြားအကုသိုလ်လုပ်နေတဲ့ချိန်ကတခြားပေါ့တခြားသည်ဖြစ်တယ်ပြီးတော့အဝေနုကတော့အနန္တပစ္စည်းကတစ်ဆက်တည်း ဒီပကတုပနေတိပစ္စည်းကြတော့အဝေးဟာလည်းလှမ်းပြီးတော့အကုသိုလ်တွေဖြစ်တာရှိတယ်ကုသိုလ်လုံးကြီးနဲ့ဥမာဘုန်းကြီးတို့တော်တော်များများဆရာတော်ကြီးဘာဟောထားတဲ့တရားရှိပါတယ်တငါအလုံးနဲ့တန်မိုးဝမ်းကြောင်းပြည့်တဲ့မိသားစုနဲ့စုပေါ့တငယ်ချင်းနဲ့ဦးပေါ့တငါလုပ်ငန်းနဲ့တန်မိုးဝမ်းကြောင်းပြုကြပြုကြတော့တို့ဒီလုပ်ငန်းနဲ့လုပ်နေရတဲ့အခါကျကုသကောင်းကမလုပ်ဖြစ်နောက်ကြစဉ်းစားတယ် ငယ်ချင်းဟာငါတို့ဒီလိုနဲ့နေနေကြရင်တော့ဘဝတွေဆက်ဆက်ကုသကံပါမသွားတော့ဆင်းရဲဒုက္ခရောက်ဖို့ပဲရှိမယ်ဆိုတော့အဲ့တော့မင်းနဲ့ငါတလှဲ့သည်ကုသကောင်းမှုလုပ်ကြမယ်အထူးသဖြင့်ဥပုပ်ဆောင်တော့တော်နေတယ်ဆိုတော့မင်းဒီတစ်ပတ်ဥပုပ်နေမင်းသွားဆောင် နောက်တစ်ပတ်ငါဥပုပ်ဆောင်မယ်ဟိုတငယ်ချင်းတယောက်ပဲငါလုပ်ငန်းတွေကို ထားခဲ့တယ်ငါတွေမြုံထောင်တာတို့ဘာလို့ညာတို့ပေါ့အစုံပေါ့ တယောက်ထက်ထားရင်အဲ့တော့တကယ်ကြီးဟိုတယောက်ကကြောင်းသွားဥပုသ်ဆောင်တယ်ဥပုသ်ဆောင်သွားတဲ့ပုဂ္ဂိုလ်ကစိတ်ကတစ်မျိုးဒီမှာတငါလုံနေတဲ့ကြံရစ်တဲ့တငယ်ကြံတစ်မျိုးဟိုမှာသူတို့နှစ်ယောက်သူရင်ဆောင်ငါရင်ဆောင်မဲချပြီးဆောင်းတာလည်းဖြစ်ကောင်းဖြစ်မှာပေါ့နော်အဲ့တော့ဒီမှာတငါလုံရင်းနဲ့လူကစိတ်ကူကတစ်မျိုးဟိုကကြောင်းသွားဥပုသ်ဆောင်ရင်လည်းလုံတဲ့ပုဂ္ဂိုလ်ကတစ်မျိုးဟုတ်လား ကြောင်းသွားဥပုပ်ဆောင်တယ်တရားတရားနဲ့သွားဆောင်တာပဲဒါတရားတရားနဲ့ဥပုပ်ဆောင်တဲ့အတွက်ခုနဒီထဲမှာကြာရင်တော့သီလနော်တရားတရားနဲ့ဟုတ်လားသီလသွားယူတယ်သီလသွားယူပြီးတော့သူကဘာစဉ်းစားလဲသီလဆိုတာကုသိုလ်ပြဋ္ဌာန်းတဲ့စိတ်တုပ်ပါပဲဥပုပ်ဆောင်တယ်လို့ဥပုပ်သီလယူတာပဲသူကဘာစဉ်းစားလဲသူသူတငယ်ချင်းပေါ့နော်ငါတငယ်ချင်းငါတွေဖမ်းတာမြုပ်နေထောင်တာနိုင်မနိုင်ပါမလား ငါးတွေလွတ်ကုန်ရင်တော့ငါတို့မိသားစုစောင်းနေရင်ပြေးလည်းမှာမဟုတ်ဘူးတယောက်တည်းမနိုင်မနှင်းများဖြစ်နေပြီလားသူအဲ့လိုသူကစဉ်းစားတာဒီလိုလုံနေတာတိလာကုသိုလ်ကတော့ကုသိုလ်ဖြစ်တာပေါ့နော်ဒီငါးတွေအာယုံပြုပြီးတော့ငါးတွေလွတ်သွားမှာအကုန်လုံးမရမှာဒါတွေကိုသူကစိုးရိမ်ပြီးအာယုံပြုပြီးအကုသိုလ်တွေဖြတ်အဝေးကိုလှမ်းပြီးအာယုံပြုပြီးအကုသိုလ်ဖြတ်ဒါမျိုးပေါ့ အဲတော့ကုသိုလ်လုပ်ရင်လည်းအကုသိုလ်ဖြစ်တယ်နော်ပြောင်းပြန်ပြောရင်အကုသိုလ်လုပ်ရင်လည်းဒီဘက်မှာဆိုလို့ကြည့်လိုက်ပေါ့နော်ဒီဘက်မှာဒုတိယအကုသိုလ်ကဏ္ဍဆိုအကုသိုလ်လုပ်ရင်ကုသိုလ်လုပ်တာရှိကုသိုလ်ဖြစ်တာရှိတယ်ဟိုငါလုပ်ပြီးကြံခဲ့တဲ့ဟုတ်လားဥပမဆောင်ပဲနဲ့ငါတောင်ငါမြားပြီးကြံခဲ့တဲ့တငယ်ချင်းကြတော့ဒီငါလုပ်ငန်းတွေလုပ်နေရပြီမဲ့ तू ကသူ့တငယ်ချင်းတွေစောက်ရောက်တော့ငါတငယ်ချင်းဒီချိန်တော့ အော်ဥပုသီလတွေယူနေလောက်ပြီဒီချိန်တော့တရားတွေနားနေလောက်ပြီဒီချိန်တော့ပရိတွေစိတ်နေလောက်ပြီငါမှာတော့ဒီနေ့မဲကမပေါက်တဲ့တွေအကုသိုလ်တွေဆက်တက်ဖြစ်နေပါလားဟော तू ကအကုသိုလ်လောရင်လည်းကုသိုလ်ဖြစ်နေဒါကိုပြောချင်တော့နေရာဒေသအဝေးမှာလအာယုပြုပြီးအကုသိုလ်အကုသိုလ်လောရင်လည်းကုသိုလ်ဖြစ်တာဒါကိုပြောတော့ဗောနော်အဲ့တော့ဒီ ကုသိုလ်လိုရင်းနဲ့အကုသိုလ်ဖြစ်တယ်အကုသိုလ်လိုရင်းနဲ့ကုသိုလ်ဖြစ်တဲ့ကိစ္စမှာတော့အနန္တပစ္စည်းနဲ့မဆိုင်ဘူးဒါမှတ်ထားနော်နန္ဒပစ္စည်းနဲ့မဆိုင်တဲ့အတွက်နန္ဒပစ္စည်းဆိုတာတဝိထိတဲ့ဖြစ်စဉ်ကိုပြောတာနော်ဝိဓိတွေခြားသွားမယ်အချိန်ကာလတွေခြားသွားမယ်ဒါဆိုရင်နန္ဒပစ္စည်းမဖြစ်နိုင်ဘူးနော်နန္ဒပစ္စည်းကတဝိထိတဲ့တစ်ချိန်နဲ့ဖြစ်တာအခုလိုဥပါနိတယပစ္စည်းကြတော့ ဘယ်လိုပဲဘဝတွေခြားကြအချိန်တွေခြားကြအဝိပဲဖြစ်ဖြစ်သူကကုသိုလ်လိုရင်လည်းအကုသိုလ်ဖြစ်နေတယ်အကုသိုလ်လိုရင်လည်းကုသိုလ်ဖြစ်နိုင်တယ်ဒါလေးမှတ်ထားကေသင်စီဆိုတာအဲ့ဒါပြောအနန္တပစ္စည်းအနေနဲ့ခြေစုမပြုတ်နိုင်ဘူးအာရမဏနေတယအာရမဏုပနေတယပကတုပနေတယအနေနဲ့တော့ဒါခြေစုပြုတ်နိုင်တယ်အာယုံပြုတ်ပြီးတော့ဖြစ်နိုင်တယ်နော်ကာလခြားအဝေးနီးဒါမျိုးခြားပြီးတော့လည်း ဒါတွေကဖြစ်နိုင်တယ်ဆိုဘုန်းကြီးတို့ဒီမှတ်စုအဲ့ဒီဇေယျလေးရဲ့ထက်နာလေးမှာဘုန်းကြီးရေးခဲ့တာလေးရှိပါတယ်အဲ့မှာနည်းနည်းလေးပြန်ကြည့်မယ်နော်ဇေယျလေးရဲ့ထက်နာဟောရင်နာလေးမှာကြည့်လိုက်နော်ဒီမှာသူကတရတိလသုဒ္ဓဆာကအကုသိုလ်တရားတို့ဒီလောကရာဂဒေါသမောဟမာနဒိဋ္ဌိပတ္တနာနော်ဆိုတဲ့အကုသိုလ်တရားတို့ဒီလောကကာယိကဒုက္ခကာယိကဒုက္ခဒီလောကကလျာဏမိတ္တဆာကပုဂ္ဂိုလ်ဒီလောက လျောက်တော့လျောက်ပတ်တော့ဘောဇင်ဥတုကြောင့်အိယာနေရာဒီ၎င်းအစ္ဆဒဗိဒ္ဒနာနော်အစ္ဆဒတဏဗိဒ္ဒတဏမှာဒီပကရုပနေတရားပစ္စည်းဖြစ်နိုင်တယ်အဝိနည်းဖြစ်နိုင်တယ်နော်ဒီထဲမှာဘုန်းကြီးတို့မပါတာဝိတိချပြီးဖြစ်နိုင်တယ်ဘဝချပြီးဖြစ်နိုင်တယ်အများကြီးပဲနော်အဝိနည်းမှာလည်းပကရုပနေတရားပစ္စည်းဖြစ်နိုင်တယ်ဘဝချပြီးတော့လည်းဖြစ်နိုင်တယ်ဝိတိချပြီးတော့ဖြစ်နိုင်တယ်အချိန်ချပြီးတော့ဖြစ်နိုင်တယ် ဒါမျိုးလေးပြောရင်နော်ဣဇဒဗေဒဒီမှာတော့အဲ့ဒါလေးတွေရေးတာအများကြီးဖြစ်နိုင်တယ်နော်ဒါကြောင့်ပကရုပကုသိုလ်လိုရင်အကုသိုလ်ဖြစ်တယ်ဆိုတာခုနကအိုးကြီးမှလည်းသွားပြီးအာယုံပြုဖြစ်တာဟိုအကုသိုလ်လုပ်နေတဲ့လူကဟိုကျောင်းကတငယ်ချင်းကိုအာယုံပြုပြီးတော့ကုသိုလ်သွားဖြစ်နေကျောင်းမှာဥပုသ်ဆောင်တရားနာဒီပုဂ္ဂိုလ်ကကြတော့ဗာပြည်တယ်ကုသိုလ်လိုရင်လည်းဟိုကငါးတွေလွတ်မှာ စိတ်ထဲကနေငါတွေမလွတ်အောင်သူကဝိုင်းကူဖန်နေတော့သူကအကုသိုလ်တွေကြောင်းကနေဖြစ်ကုသိုလ်လိုရင်အကုသိုလ်ဖြစ်တယ်အဲတော့စိတ်ထဲမှာရှင်းလင်းလင်းမှတ်ထားဖို့ရပါလေဆိုတော့တဝိထီတွင်မှာဆိုရင်တော့အနန္တပစ္စည်းမျိုးဖြစ်တယ်မှတ်ထားမယ်နော်ဒီဘဂလူပနေတရားတို့အာရမလူပနေတရားတို့ကြတော့ဝိထီချပြီးဖြစ်တယ်ဒီလိုမှတ်ထားဝိထီချပြီး အဲ့ဒီထဲမှာဘုန်းကြီးတို့ဒီမှာကုသိုလ်လို့ရင်ကုသိုလ်ဖြစ်တယ်ဆိုတော့ဒီဇာလေးခုနကအောက်ဒီဇာလေးကျင်ရှင်းပါနော်ဒီဟာဟုတ်လားဒီမှာကောတတ္တာသီလသုဒ္ဓဆာကပညာဒါတွေအကြောင်းပြုဒါတရားအကြောင်းပြုအကြောင်းပြုပြီးသီလတွေဒါနာတွေအလှူမဲ့ပေးသီလဆောက်တွေမဲ့ဥပုသ်ဆောက်တွေမဲ့ဇန်တွေရောင်းအထုံးမဲ့ဝိပဿနာဉာဏ်တွေဖြောင်းအထုံးမဲ့မဲ့ဉာဏ်တွေရောင်းအထုံးမဲ့ဘိညာဉ်ကုသိုလ်တွေသမပကုသိုလ်တွေရောင်းအထုံးမဲ့ သီလဆောက်တည်ပြီးတော့လည်းဒါတွေလောက်တယ်အမျိုးတွေပေါ့ဗျအဲ့ဒီမှာအကုသိုလ်လုပ်ရင်ကြောင့်ကုသိုလ်ဖြစ်တာတော့သိတာပါနော်အနောက်တော့အကုသိုလ်ကုသိုလ်လုပ်ရင်ဒါအကုသိုလ်ဖြစ်တာလည်းနည်းနည်းကြည့်မယ်နော်ဒါဘယ်လိုဖြစ်တာလဲဆိုကြည့်လိုက်တတ္တာတို့သီလတို့တုတ္တတို့စာကတို့ပညာဒါတော့ကုသိုလ်ပြဋ္ဌာန်းတဲ့စိတ်တို့ပါပဲနော်တရားတရားတွေဖြစ်နေတယ်သီလတွေစောင့်တည်နေတယ်ကိုယ်မှာဘုဒ္ဓတာတွေကြွယ်ဝနေတယ် လူရာတဏ္ဍာတွေလောက်နေတယ်အသိဉာဏ်တွေရှိနေတယ်အဲတော့ကုသိုလ်ပြတ်ထားတဲ့စိတ်တို့ပါဒါပေမဲ့ဘာဖြစ်တတ်လဲဆိုတော့တရားတရားနဲ့ကုသိုလ်ကောင်းမှုပြုလုပ်တယ်ကိုယ့်ကိုမြင့်တယ်မြင့်တယ်သူများကြနှိမ်ချဘယ်လိုလဲငါမို့ဒီလိုကုသိုလ်ကောင်းမှုလုပ်နိုင်တာဘယ်ဘုတ်ကိုကြည်စမ်းဘယ်လောက်ချမ်းသာပြီမလို့သူဒီလိုမလှနိုင်ဘူးငါရာဒီကုသိုလ်တိုင်းအများကြီးလုပ်နိုင်ဒါမျိုးပေါ့ဗျာ ကိုကိုမြင့်တင်ပြီးသူမြောက်နှိတ်ချတာမာနပဲဒီကလေးလေးဒီတရားတရားနဲ့ပေါ့နော်ဘုန်းကြီးတို့ကြောင်းကနေလူတန်းနေအဲ့ဒီလူတန်းပြီးတော့ကဘာပြီလဲအတိလားမရှိတဲ့ဥဆောင်ပုဂ္ဂိုလ်အယူဆမှားနေတဲ့ဘာသာရေးဥဆောင်ပုဂ္ဂိုလ်လေးစားယုံကြည်မိတဲ့ကံနောက်သိလာတဲ့ကအကုသိုလ်တွေဖြစ်တာနော်တရားတရားဖြစ်နေတဲ့ချိန်ကတော့ तू ကဒီပုဂ္ဂိုလ်ရဲ့အပြစ်တွေမသိသေးဘူးလေ နောက်တစ်ချိန်မှတိလာတဲ့ခါကျတော့ဒါအကုသိုလ်ဖြစ်တာပဲ။ဩဒီပုဂ္ဂိုလ်ကတိလာမရှိပါဘူး။ဩဒီပုဂ္ဂိုလ်ကယူဆတွေမှားနေတဲ့ပုဂ္ဂိုလ်ပါလား။နောက်မှတိလာဘူး။တော့ကမတိတော့သူကြည်ညိုလေးစားပြီးတော့ကြောင်းကန်တွေဆောက်လို့ကိုယ်ပဲပဲ။အယူဆမှားတာလည်းအမှန်ကြောက်စရာကောင်းတယ်နော်။ဒါဘုန်းကြီးတို့နိုင်ငံမှာအများကြီးဖြစ်ပြန်တယ်။အကျင့်တရားတွေနဲ့မှားတာတွေပတ်သက်ပြီးကိုယ်ကကြီးတော့လက်မခံနိုင်တော့ဘူး။အဲ့လိုမျိုးတချို့ကြလည်းလက်မခံနိုင်။ချို့ကြလည်းအကုသိုလ်တွေဖြစ်ကြတယ်။ အဲ့တော့ဘာလို့ရမလဲဆိုဘုန်းကြီးတို့ဒီတွေဒီဓမ္မသင်္ကန်းနဲ့စနစ်တကျသင်ပေးတဲ့ဟောပေးတဲ့ဆရာတော်တွေလေ့လာပါနာယူပါအဲ့ဒါအမှားနေပါဘုန်းကြီးတို့အလွတ်ပြောရတာအလွတ်ဟောရတာတွေကြောင့်မှားဖို့အများကြီးလွယ်တယ်နော်သူကတတိကလည်းအာနေနေတတိပညာလည်းအာနေတယ်ဆိုတော့လွတ်ဖို့ကအများကြီးပဲဒီတရားတွေပါတွေကတတိ အကောင်းနေမှာတတိအကောင်းမှာတမာရီရှိတမာရီရှိမှာတရားတွေအမှန်မှန်ကန်ကန်ဖြစ်နိုင်ဘုလို့ဆိုလွတ်သွားနိုင်တယ်တခါမှလည်းတရားနဲ့လည်းမနေဘူးတမာရီအကောင်းလည်းမလုပ်ဘူးဆိုတာလွတ်ဖို့ရခွင့်လမ်းများတယ်တောင်ပြောမြောက်ပြောတွေဖြစ်ဖို့များနော်အမှားများနိုင်တာပေါ့နော်ပြီးမှအဲ့ဒါကိုကိုကနောက်ပိုင်းမှာမှန်မှန်သိတာကိုအဲ့ဒီခါကျအကုသိုလ်တွေဖြစ်ကုန်ပြီဓမ္မတော့သူယုံကြည်ပြီးသူတရားတွေလိုက်နာ နားထောင်မှတ်သားနောက်ပိုင်းကျမှသူတရားတွေမှားမှန်သိတဲ့အခါအဲ့မှာအကုသိုလ်တွေဖြစ်တတ်တယ်ဒါမျိုးပြောတော့ဗောနော်အဲ့ဒါဆိုရင်လည်းပဲသူကကုသိုလ်လုပ်ရင်လည်းပဲအကုသိုလ်ဖြစ်တယ်ဆိုတာဒါကိုပြောတာပါပဲအများကြီးပါပဲနော်ဟိုတကယ်တော့ဒီမှာမှတ်ထားဖို့ကအနန္တရမျိုးဆိုရင်တော့ကုသိုလ်လုပ်ရင်လည်းအကုသိုလ်ဖြစ်တာမရှိဘူးအာရမဏမျိုးတို့ ဥပနေတယမျိုးလို့ဆိုရင်ဥပနေတယအာရမဏုပနေတယပစ္စည်းတို့ပကရုပနေတယပစ္စည်းဆိုဒါဖြစ်နိုင်တယ်ဒီလိုမှတ်ထားဖို့ဒါမနေ့ကလည်းပြောခဲ့ပြီဘုန်းကြီးတို့တီလာနဲ့ပတ်သက်ပြီးတော့တီလာဆောက်တည်ဩငါတို့ခိုင်းရတီလာပြည့်စုံတယ်ငါတို့ဖွဲ့ရမှာတီလာပြည့်စုံတယ်ငါသာတီလာပြည့်စုံတယ်သူတို့ကတီလာမရှိဘူးတီလာမပြည့်စုံဒီလိုမှန်ဝင်လာမှန်တက်လာတီလာဆောက်တည်တာတော့ကုသိုလ်ပဲလေတီလာပြည့်စုံအောင်လုပ်တာကုသိုလ် ဒါပေမဲ့ဒီသီလကိုအကြောင်းပြုပြီးမန်တက်တာမန်တက်ကအကုသို့ဖြစ်သွားတာပဲအများကြီးခုဘုန်းကြီးတရားတွေသင်နေတယ်။အော်ငါသာသင်နိုင်တယ်ငါသာသိတယ်ငါသာတတ်တယ်ဒီလိုမန်နေဝင်လာရင်ဟုတ်လားသုတ္တသုတ္တမယဉာဏ်ပညာဒါတော့ကုသိုလ်ပဲလေ။ဒါပေမဲ့လို့နောက်ကမန်တက်ပြီးတော့ဖြစ်လာရင်တော့ဒါဟာအကုသို့ဖြစ်တာပဲ။ချို့ကလည်းသီလလောက်တွေအစွဲတန်နော်ချို့ကခိုင်းကနာတွေ꿰တယ်ဆိုသီလ အကြောင်းပြုပြီးကွဲတာပဲတကယ်တော့ညာသီလလောက်တဲ့အစွဲတန်ကျေနပ်နေရမဟုတ်ဘူးသီလလောက်နဲ့အစွဲတန်ကျေနပ်နေတော့ဒိဋ္ဌိဖြစ်တာပဲအဲကုသိုလ်လုံးကြီးကအကုသိုလ်ဖြစ်တာပဲဟာငါတို့ကံကမှာသီလပြည့်စုံတာဒါမှန်တက်တာပေါ့နော်အာဒီသီလပြည့်စုံရင်ကိုဟိုမပြည့်စုံတဲ့ပုဂ္ဂိုလ်မဆက်ဆံနိုင်သီလနဲ့ကျေနပ်အစွဲတန်နေအဲ့လိုစွဲတန်နေတာကိုဒိဋ္ဌိဖြစ်တယ်လို့ဒါကိုပြောချင်တာပေါ့ဗျာ အဲတော့ပြောချင်တာသီလတခုတည်းဆွဲတန်နေရင်အယူဆတွေဒိဋ္ဌိဖြစ်တယ်သီလဆိုတာတော့အကုသိုလ်တရားပေါ့နော်ဒိဋ္ဌိဆိုတာတော့အကုသိုလ်တရားဒါကြောင့်ကုသိုလ်လုပ်ရင်းနဲ့ပြအကုသိုလ်ဖြစ်တယ်အများကြီးပေါ့ဗျာသုတ္တအာငါတဘုသုတ္တရှိတယ်ခြားဘုကငါလိုမရှိဘူးဒါကြောင့်မာနဝင်အဲ့လိုဘုသုတ္တများလာရင်မကျင့်လို့ဟိုတွေးဒီတွေးနဲ့အတွေးတွေချော်ပြီးအယူဆတွေမှားသွားတယ် အဲ့ဒီခါကျရင်ဘာဖြစ်သွားဒိဋ္ဌိဖြစ်သွားတာပဲတုတ္တမယကြည့်ပြီးပညာအာငါသာပညာတတ်တယ်၆ဘုတ်ငါလိုမတတ်ဘူးပညာကိုအမိပြီးမှန်တက်ရင်ပညာတော့သင်ထားရင်ဒါကုသိုလ်ပဲကောင်းတဲ့ပညာမှန်တက်ရင်ဒါကုသိုလ်ဖြစ်တော့ပညာလွန်သွားရင်တတ်တာလည်းပညာမျှယုံကြည်မှုနဲ့ အသိဉာဏ်ကညီမျှနေမှာကောင်းပညာတွေလွန်ခဲ့သွားရင်အတွေးခေါ်ယူဆတွေလွန်သွားတယ်ဝေဖန်မှုတွေစီစီမှုတွေများတယ်အဲ့ဒီကကြာယူဆတွေလွဲသွားတယ်ဒိဋ္ဌိဖြစ်သွားတယ်ဒါလည်းတတိထားစရာပေါ့နော်အဲ့တော့တတ္တသီလသုဒ္ဓဆာကပညာကိုအကြောင်းပြုပြီးတော့မာနတွေဒိဋ္ဌိတွေဖြစ်မဲ့ဆိုရင်ဒါကုသိုလ်လိုရင်အကုသိုလ်ဖြစ်တယ်လို့ဒီလိုမှတ်တာတခါတော့ သတိထားစရာတစ်ချက်ကလူလေတန်းတဲ့ခါမှာနော်ကိုကတရားတရားအကြောင်းပြုလူတယ်လူတဲ့ကကိုလူလာလေးတွေတရားတရားအကြောင်းပြီးသီလတွေစောက်တယ်ကိုလူလာတန်းတာလေးတွေကိုသီလစောက်တယ်ပြန်ตายာနေတယ်ကျင့်နဲ့နေအဲကျင့်နဲ့ตายာနေတာလောဘပဲဒါတွေလည်းသတိထားစရာပေါ့နော်နောက်တစ်ခုကဘုန်းကြီးတို့လူတွေဖြစ်တတ်တာပါလေဆို ဘုန်းကြီးတွေလည်းဖြစ်တာပါပဲကုသိုလ်လုပ်ပြီးအကုသိုလ်ဖြစ်တယ်ဆိုဥပမာလူတစ်ယောက်ဟာဘာသာရေးအတွက်အများကျိုးအတွက်လုပ်နေတယ်ဒါရီရောအဲ့ဒီဘာသာရေးအတွက်အများကျိုးအတွက်လုပ်နေတယ်သရာတိလသုဒ္ဒစာကပညာအခြေခံပြီးလုပ်နေတော့ကုသိုလ်စော်တွေဖြစ်နေတော့ကုသိုလ်တရားတွေဖြစ်နေတော့ဒါပေမဲ့လို့ဒီလူဘာသာရေးတွေအများအတွက်လှုပ်ဆောင်တဲ့အခါမှာပြဿနာတွေတွေ့လာဒေါသဖြစ်တယ် ပြဿနာတွေဒါပေမဲ့ခုနကတရားတရားဖြစ်နေတဲ့ချိန်မှာတော့ဒါကုသိုလ်ပဲဒေါသတွေဖြစ်သွားပြီဆိုရင်အကုသိုလ်ဖြစ်သွားတော့အဲတော့ဒါတွေကဖြစ်တဲ့အချိန်ကတခြားအကုသိုလ်ဖြစ်တဲ့အချိန်ကတခြားသူကတရားနဲ့တည်းမဖြစ်ဒါတရားတွေအကောင်းနေဒီပြဿနာဆိုတာသိခနိုင်နောက်ပိုင်းမှာဒီဟာတွေအဖုဒိတွေဖြစ်လာကြပြီးတော့သိခနိုင်သိခနိုင်ဒေါသဖြစ်လာဒေါသဖြစ်လာရင် အကုသိုလ်ဖြစ်တော့အဲတော့ ဝိတ္တိတခြားသည်ဖြစ်တာပေါ့ဗျာချိန်ကာလတခြားသည်ဖြစ်တာအဲ့ဒါမျိုးဆိုရင်တော့ကုသိုလ်လောရင်အကုသိုလ်ဖြစ်တယ်ဒီလိုမှတ်ထားပါတော့နောက်ကုသိုလ်လောရင်ဗျာကတအဲ့ဒီသွားကြည့်ကြအောင်အားတွေကတော့ဘာဖြစ်လို့ခွန်ကလနာပြောလဲဆိုဒီဟာတွေကတော့အဖြစ်များလို့အတွေ့များလို့ဒါတွေပြောရအောင်ကုသိုလ်လောရင်ဗျာကတကုသိုလ်လုပ်တယ်ဆိုခုနပြောပြီး တတ္တာတိလသုဒ္ဓဆာကပညာဒါတွေအကြောင်းပြုပြီးတော့ကုသိုလ်တွေလုပ်တာဟုတ်ဒါနလုပ်မယ်သီလလုပ်မယ်ဘာဝနာလုပ်မယ်အဲတော့ဒါနသီလဘာဝဒီခုနဆာလတတ္တာတိလသုဒ္ဓဆာကပညာဒါကုသိုလ်တရားတွေကုသိုလ်ပြတာနဲ့စိတ်ထုတ်ပါအဗျာဂတဆိုတာဘာလဲဆိုဘုန်းကြီးတို့ဒါဂတဆိုတာကဝိဘတ်တို့ကရိယာတို့ရုပ်တရားတွေဒီနေရာမှာရုပ်တရားတွေလည်းမဆိုင်ဘူး တရားတရားကိုအမိပြုပြီးတော့ခွန်ကြီးတို့ဘာလို့မဒါတရားကိုကယုံကြည်မှုခြေခံပြီးတော့ခွန်ကြီးတွေဆွန့်ကပ်တယ်ပေါ့ဗျာတန်ခါတွေဆွန့်ကပ်တယ်တန်ခါတွေဆွန့်ကပ်ဖို့အတွက်ဘာလို့ရမလဲဒီပစ္စည်းတွေဆွန့်ကပ်ဖို့ပစ္စည်းပစ္စည်းတွေရှားတယ်ဝယ်ရတယ်ချမ်းရတယ်ခွန်ကြီးတွေပြင်ရတယ်စာရုပ်ဝေယဥစ္စာတွေလောက်ရတယ်ချဲရတယ်ပြုတ်ရတယ်ဒါတွေကဘာဖြစ်လဲကိုယ်မှာကာယကဒုက္ခဖြစ်တာလေ တရားတရားခြေခံပြီးတော့လောက်တဲ့အတွက်ဒါကုသိုလ်ဖြစ်တယ်နောက်ကဟုတ်လားဒီဒီပြည့်စုံပြည့်စရာတွေရှားချမ်းတာတို့ဝယ်တာတို့ချမ်းတာတို့ချက်တာတို့ပြုတ်တာတို့ကာယကဒုက္ခဖြစ်တယ်ကိုယ်ကိုယ်ဘာနာတွေဖြစ်တာပေါ့နော်ကိုယ်အရင်ခံဆင်းရဲမှုတွေဖြစ်တာအဲ့ဒါကာယကဒုက္ခပဲပြီးတော့တရားတရားခြေခံပြီးတော့ကာယကဒုက္ခကာယကဒုက္ခဆိုရုပ်တရားပါပဲ ကာယကတုအဲ့ဒါဟာအပြာကတကုသိုလ်ကိုအကြောင်းပြုပြီးတော့အပြာကတဖြစ်တယ်တခါကာယကဒုက္ခကိုအကြောင်းပြုပြီးတော့နောက်ကသူကဘာတွေဖြစ်နိုင်သေးလဲကာယကဒုက္ခတွေဖြစ်သလားဆိုတော့တရားနာရင်လည်းခုနတရားတရားအကြောင်းပြုကုသိုလ်ကောင်းမှုလို့တရားနာရင်ဟိုစိတ်ကချမ်းသာလာစိတ်ကြည်လင်လာတော့ကိုယ်လည်းချမ်းသာလာ အဲ့တော့ကာယကဒုက္ခဖြစ်တာပေါ့တရားတရားအကြောင်းပြုပြီးကိုချမ်းသာမှုလည်းဖြစ်နိုင်တယ်ဒီလိုတွေလှုပ်လိုက်တဲ့ကဒီတရားတရားကိုအကြောင်းပြုပြီးတော့ဟုတ်လားသီလတွေကျင့်ကြမယ်တရားတွေဖြည့်အောင်ဝိပဿနာတွေကျင့်ကြမယ်ဒါကုသတရားတွေအဲ့လိုကျင့်ကျင့်တဲ့တော့ဘာရမလဲဇန်ဒီမက်တွေပိုတွေရသွားရသွားပြီလည်းနာဒီဇန်ရသွားဟိုဇန်ရတဲ့ပုံပွားမှာ ပရိတန်တွေသွားနေတာဝိပက်ပဲဟုတ်ပရမအာထုံးစဉ်ကာရတော့ကုသိုလ်ပဲ နော်ကာမဝဒရာကုသိုလ်အနောက်ကြိုးစားအထွင်အထွင်နဲ့ဟုတ်လားဇန်တရားတွေရအဒီကတွေနဲ့ဇန်နဲ့တည်သွားမယ်ဆိုရင်အဒီရူပဘောအရူပဘောမှာသွားဖြစ်တာပါနော်အဲ့ဒီပုံမှာပရိသန်တွေကြိုးပေးသွားတော့ဒီတရားတွေအခြေခံတရားတွေအထုတ်တယ်ဖလားသမပတ်တွေရတယ်ဖို့ပေါ့မဲ့ရဖို့တန်းရသွားတာမျိုးဒါမျိုးဆိုရဟန္တာများကြဘုန်းကြီးတို့ တမပတ်တွေရတယ်အလားတမပတ်အရိယတမပတ်ဆိုရင်တမပတ်ဆိုရင်ရဟန္တာများကြရူပတမပတ်အရူပတမပတ်ဘုရားဂုရုရှင်သောတာမတရာက နာဂံတေအောင်ကြရင်တော့ကုသတမပတ်ပေါ့ရဟန္တာများကြကရိယတမပတ်အဲ့ဒါဖြာကတတရားလို့ဒီလိုမှတ်ထားလို့အဲ့တော့ဒီမှာမှတ်ထားဖို့ရက ဥပနိတယဆိုတာကဘာလဲကွနာအာကြည့်တဲ့အကြောင်း အကျိုးပေးနိုင်တဲ့ကံမျိုးအာကြီးမှာအကျိုးပေးနိုင်တယ်အဲ့တော့ပဂရိဥပနိတ္တပစ္စည်းမှာဒီမှာတိတရုပ်အနေနဲ့ဒီဘက်မှာမပါဘူးရုပ်တရားအနေနဲ့မပါဘူးခန္ဓာမှာတော့ရုပ်ခန္ဓာနာခန္ဓာနှမျိုးရှိတာပေါ့နော်နာခန္ဓာစဉ်ကြောင့်ဟိုအချိန်ပေါင်းများစွာပြုလို့အထောက်မှုရှိတယ်ဥမာဘုန်းကြီးတို့ဘုရားတော်သူမိတာရှင်ရသေးလေးဆိုပါဘုရားစုပန်ကရာ ဟိုးဘဝပေါင်းများစွာကစုပန်အဲ့ဒီအချိန်မှာဘုရားမွေးတဲ့တန်ဃာတွေသူကျော်မှာနင်းသွားပြီးအသက်ဆုံးပြီးတရားခင်းတာကြီးကြဲကြကုသကောင်းမှုတွေပြုလို့ဆုတောင်းခဲ့အာကြည်တဲ့အကြောင်းသူရဲ့ယုံနာခန္ဓာစဉ်ဝိရိယစေနာတွေပြုလုပ်ခဲ့တဲ့အထုံမှုဒါပကတဒါရှိနေတယ်ယုတ်ခန္ဓာတတ်တတ်မှာတော့စေတနာ မရှိလို့ခံစားမှုကမရှိနိုင်ဒါကြောင့်မို့ပကရုပနေတရားပစ္စည်းပစ္စုပန်တရားမှာယုတ်တရားတွေမပါနိုင်ဘူးဘဝတစ်ခုပြုလုပ်ခဲ့တဲ့ဝိရိယစေနာတို့ကြောင့်ခံစားမှုဝေဒနာဟာနာခန္ဓာသာရှိပြီးယုတ်ခန္ဓာမှာမရှိတဲ့အတွက်ယုတ်ခန္ဓာယုတ်တရားပကရုပနေတရားပစ္စည်းရဲ့ ပစ္စုပပစ္စုပန်မဖြစ်နိုင်ဘူးအကျိုးတရားမဖြစ်နိုင်ဘူးလို့ဒီလိုပဲမှတ်ထားပါဗျာဒါကတော့ကုသိုလ်အကြောင်းပြုပြီးတော့ကုသိုလ်ဖြစ်တဲ့ကုသိုလ်ကုသိုလ်ပြုလို့ရင်လည်းကုသိုလ်ဖြစ်မယ်ကုသိုလ်ပြုလို့ရင်လည်းအကုသိုလ်ဖြစ်တခါတရံဟုတ်လားတခါတရံဆိုတာကအနန္တပစ္စည်းလွယ်ပြီးတော့ကုသိုလ်ပြုလို့ရင်လည်းအကုသိုလ်ဖြစ်နိုင်တယ်ဘယ်လိုကမျိုးလဲအာယုံပြုပြီးတော့ဖြစ်နိုင်တယ် အချိန်ကာလတွေခြားပြီးဝိဓိတွေခြားပြီးဖြစ်နိုင်တယ်အနန္တတဝိထိတွင်မဖြစ်နိုင်တဲ့တွဲအကတသိဆိုတာနော်အာရမဏုအာယုံပြုတဲ့အနေနဲ့ဖြစ်နိုင်တယ်အာကြီးသောမိယာအနေနဲ့အဝေနီနော်ဝိဓိခြားပြီးဖြစ်နိုင်တယ်ဘဝခြားပြီးဖြစ်နိုင်တယ်ဒါမျိုးမှတ်တာကုသိုလ်ပြုရင်လည်းဖြာကရဖြစ်နိုင်တယ်ကုသိုလ်တုံးချက်ပြီးသွားပြီနောက်အကုသိုလ်ပဲသွားကြအောင် အကုသိုလ်ဘက်မှာကြတော့ခွန်ကြီးတို့ပုရိမာပုရိမာအကုဒရာဓမ္မပစ္စည်းမပစ္စည်းမအကုဒရာနာဓမ္မနာဥပနိတယပစ္စည်းနာပစ္စည်းရောဥပနိတယပစ္စည်းကြတော့ဒီမှာကြတော့ပရမကုသိုလ်အကုသိုလ်လို့ရင်အကုသိုလ်ကြတော့အနန္တရလည်းရနိုင်တယ်အနန္တရူပါလည်းဖြစ်နိုင်တယ်ပကရူပါလည်းဖြစ်နိုင်အာရဏူအာရမဏူပါလည်းဖြစ်နိုင်ဘာဖြစ်လို့လဲဆိုတော့တဝိထီတွင်မှာကြ ကုသိုလ်စောနာကုသိုလ်စောတယ်အကုသိုလ်စောနာအကုသိုလ်စောတယ်ဒါဖြစ်တယ်အကုသိုလ်စောနာအကုသိုလ်စောနာကြဇာကတပဲဖြစ်တယ်ဒါကြောင့်မို့အနန္တရူအနန္တရပစ္စည်းမှာကြတော့ကုသိုလ်နောက်ပုရိမပုရိမကုသလာဓမ္မပစ္စည်းမှာပစ္စည်းအကုသလာဓမ္မနာဒါမပါဘူးဒီဥပနိတ္တပစ္စည်းတို့ပကရုပနိတ္တပစ္စည်းတို့အာရမဏုပနိတ္တပစ္စည်းတို့ကြပါတယ်အမျိုးမှတ်ထားပါ အဲ့မှာကြည်လိုက်မယ်ကုသိုလ်အကုသိုလ်ကိုကြောင်းပြုပြီးတော့အကုသိုလ်ဖြစ်နိုင်တယ်အဲ့မှာဖះဟောသွားတဲ့ဟာလေးကိုထုတ်လုပ်ပြတော့ဒီအနန္တပစ္စည်းကြတော့ဘုန်းကြီးတို့ဒီတဝိထီတွင်းမှာ ဖြစ်တော့ပေါ့နော်အခုအာရမဏုပနေတရားပစ္စည်းတို့ဘဂရုပနေတရားပစ္စည်းတို့ကြတော့သူကတဝိထီမဟုတ် ချိန်ကာလတွေကွာခြားအဝေးအနီးကွာခြားပြီးမှကျေစုပြုတာသူကတော့ဟိုနန္ဒရပစ္စည်းကတော့သူကရှင်းတယ်ပေါ့တဝိထီတွေကြည်လိုက်လို့ရှင်းရှင်းလင်းလင်းနားလည်သဘောပေါက်ဒီပကရုပနေတ္တပစ္စည်းじゃအဲ့ဒီလိုဗိဓမာရဲ့တုတ်တန်နေနေဆန်နေပြောအောင်ပါလောဘအမိပြုပြီးတော့တတ်ချင်စားချင်တဲ့စိတ်နော်ဥပမာဆိုတော့ဒေါ်ရဒေတာတွေပါတယ် တန်ခါစားခြင်းနဲ့ကြက်ကလေးကြက်သားစားခြင်းနဲ့စားခြင်းတော့စားခြင်းနဲ့လောဘအရင်ဖြစ်တော့စားခြင်းနဲ့လောဘဖြစ်တဲ့ခြင်းအတ္တချစားခြင်းနဲ့လောဘကြောင့်နောက်တလားကြာမှဒီကြက်ကလေးတတ်ခြင်းတတ်မှာဝက်ကလေးတတ်ခြင်းတတ်မှာငါးလေးတတ်ခြင်းတတ်မှာစားခြင်းနဲ့စိတ်ကဖြစ်ကကြာဖြစ်နေတာတစ်ချိန်ပေါ့တတ်တာကတစ်ချိန် အဲ့ဒါမျိုးအချိန်ကာလချပြီနော်စားခြင်းနဲ့စိတ်ဒါလောဘစိတ်ပဲအဲ့ဒါကတစ်ချိန်နော်စားခြင်းနဲ့စိတ်ကြောင့်မို့နာတတ်တာတစ်ချိန်လာချိုင်းချမယ်ရက်ချိုင်းချမယ်နာရီချိုင်းချမယ်ဝီတီချအနည်းဆုံးတော့ဝီတီချတာမို့အဲ့လိုချပြီးမှ ဖြစ်တာမျိုးဒါပကလူအဲ့လိုမျိုးဆိုရင်တော့ဘုန်းကြီးတို့ပကလူပနေတဲ့ဖြစ်စီနေကျေစုပြုတယ်လို့ဒီလိုပြောရအောင်နော် ဒေါသဖြစ်တယ်ဥတူတယောက်ကကိုပြောတယ်အညိုအာကတာနဲ့သူ့ပေါ်မှာဒေါသတိမှတ်ထားနောက်ချိန်ကြတော့ဟုတ်လားဒီဟာကလေးစားချေတယ်တတ်မယ်ဖြတ်မယ်ဒါမျိုးသူကတစ်ချိန်ကကိုယ့်ပေါ်မှာဒေါသဖြစ်အောင်ပြုလုပ်ခဲ့ဘူးဒါမှတ်ထားတယ်တိတယ်ဒါတစ်ချိန်ပေါ့နောက်မှသူနဲ့တူတူကဒေါသမထိန်နိုင်တာတတ်ပြလိုက်တာအဲ့ဒါတစ်ချိန်ပေါ့အဲ့ဒီလိုဒေါသ ဖြစ်တဲ့ချင်းအညောကတာဖြစ်တဲ့ချင်းတစ်ချင်းတတ်တဲ့ချင်းတစ်ချင်းအဲ့လိုမျိုးအချင်းကလာခြားပြီးကျေစုပြုရင်ဒါပကရုပနေတာပစ္စည်းလို့အဒီနေရာမှာအနန္တပစ္စည်းတို့သာဇာတပစ္စည်းတို့ဒါမျိုးလုပ်လို့မရဘူး။ဘာဖြစ်လို့လဲ။တဝီချီတဲ့မဟုတ်ဘူး။တစ်ချိန်နဲ့မဟုတ်တဟိုဝီတိဖြစ်စစ်တစ်ခုလည်းမဟုတ်တဲ့အတွက်ဒါလေးမှတ်တာ။ဒီတော့ရာဂဒေါသမောဟမာနဒိဋ္ဌိပတ္ထနာပေါ့။ဒီဟာတွေကိုယ်တဏ္ဍာမှာဖြစ်နေတာအကုသိုလ်တရားတွေပဲ။ မောဟတန်တရားဖြစ်တဲ့ဝိသကိစ္စမောဟဥဒိစ္စမောဟစိတ်တွေပြန်လွင်နေမာနထင်မြင်သေးတာထင်မြင်သေးတဲ့အကြည့်တွေအပြောဆိုနေဒါမျိုးတွေပေါ့လူတူတယောက်ကကိုယ်ထင်မြင်သေးတဲ့အကြည့်တွေပြောစီတွေခံလာဖြစ်လာပြီးကိုယ်မခံနိုင်ဘူးမခံနိုင်တော့ဟုတ်လားဒီဟာအကြောင်းပြပြတတ်မယ်ခိုးမယ်လိမ့်မယ်ဒါမျိုးတွေဒိဋ္ဌိအယူဆအတွေးခေါ်တွေမှားပြီးတော့တတ်မယ်ခိုးမယ်ကြည့်လေဘုန်းကြီးတို့ ချို့ဘာသာရေးစစ်ပွဲတွေဖြစ်ကြတယ်ဒါပဲအယူဆတွေတွေးခေါ်တွေမှာကိုယ်ယူဆနဲ့မတူရန်သူဆိုပြီးတတ်ကြဖြတ်ကြအပြစ်ပြောကြဒါနဲ့ကိုယ်အမြဲတမ်းမငြိမ်မချမ်းဖြစ်တော့ပတ္ထနာကိုယ်ကတခုတည်းဖြစ်ခြင်းနဲ့လိုချင်တယ်ကိုယ်လိုချင်တဲ့ဖြစ်မလာရင်ဒီဘုကိုတတ်မယ်ဒီဘုကိုပြည့်စုံခိုးမယ်ဖြစ်စီမယ်ပေါ့ဒါမျိုးတွေဘုရားတော်အိမ်မှာအများကြီးဟောသွားတယ်ဒီရာဂဒေါသမောဟမာန ဒိဋ္ဌိပတ္ထနာဒီအကုသိုလ်စိတ်တို့ပါကိုအကြောင်းပြုပြီးတော့တတ်တာတို့ခိုးတာတို့လိန်တာတို့ကာမိတုမိစာကိစ္စတွေပြုတာတို့မူရစေဝါတွေတောင်းတာတို့ဒုစရမှုတွေပြုတော့ပိဿာနိယကံတွေပြုလုပ်တာနော်မေတ္တာဖေတ္တာယန္တာတတန်ဃာတွေသင်ကွယ်အောင်လုပ် ရာသွေးထွက်တောင်းယူအောင်ဖြစ်အောင်လုပ်အယူဆမှားတာအယူဆမှားတာအများကြီးပေါ့လေ ဘုရားအများကြီးဟောသွားတာဒီပညာဝါဒလှမ်းမြော့ကြည့်ပြီးဒါတွေကထောက်တာဒီပစ္စယနေတာတော့ကြည့်လိုက်တိတ်မရှင်းဘူးပညာဝါဒလှမ်းကြည့်လိုက်အများကြီးသွားတွေ့အဲတော့အချုပ်ပြောရရင်တော့အာဃဒေါသမောဟမာနဒိဋ္ဌိပတ္ထနာဒီအကုသိုလ်တရားတွေအကြောင်းပြုပြီးနောက်ကအကုသိုလ်တရားတွေဖြစ်နိုင်တယ်တိလာတွေ ကျူးလွန်သီလတွေ၅ပါးသီလမလုံးမှုတွေပေါ့ဒုစရမှုတွေပြုတာကိုယ့်ရဲ့စေဝါနဲ့သုံးတာရောင်းဝယ်တာတကယ်ကိုကြီးကြီးမားမားပစ္စန္နရိယကိုင်းတွေကျူးလွန်တာလုံးဝအယူဆမှားရည်တွေလက်ခံမိတာမျိုးအကုသိုလ်တရားတွေပဲရှိကလည်းအကုသိုလ်တရားနောကလည်းအကုသိုလ်တရားအကုသိုလ်ကြောင့်အကုသိုလ်ပြန်ဒါတွေကတော့ထင်ရှားပါနောက်တစ်ခုသွားကြည့်အောင်နောက်တစ်ခုကြတော့ဗာလဲဆိုတော့ နောက်တစ်ခုကဘာလဲဆိုတော့ဒီအာဟုတုကို အကြောင်းပြုပြီးကုသိုလ်ဖြစ်တယ်ဆိုတာအာဟုတုတဲ့တတ်တာတို့ခိုးတာတို့လိန်တာတို့ကာမိတုမစ္ဆာတို့ဘုရေစေဝါသုံးတာထူဆမှုပြုတာပိစံရဲ့ကံ၅ပါးကျူးလွန်တာနော်ယတမိစ္ဆာအယူမတွေဖြစ်တာဒါတွေအကြောင်းပြုပြီးတော့ဟိုလားကိုကငငယ်ရွယ်နေပေါ့တချို့ကငငယ်ရွယ်နဲ့ နားမလဲတဲ့ခါကျပါလို့အကုသကနေလောက်ခဲ့တာပေါ့ဗျာတတ်မယ်ဖြတ်မယ်ခိုးမယ်လိမ့်မယ်တချို့ဆိုပိစ္ဆန္ဒိယကနေကျူးလွန်တဲ့တရားဖြစ်တာဒါပေမဲ့လို့ဘုန်းကြီးကဒီဗုဒ္ဓဘာသာဆုံးမကြဒီအကုသကနေလောက်တိုင်းကုသကနေပြုလို့ရင်ဒါတွေဟာအနည်းနဲ့များကြည်တယ်ပြပြောက်တယ်ဆိုတာသိတဲ့အခါကျတော့ကုသကောင်းမှုတွေပြန်လောက်တာပေါ့နော်အဲ့ဒါမျိုး အဲ့လိုလိုငငယ်တုန်းကအကုသိုလ်တွေလောက်ခဲ့ဘူးတဲ့ပုံကိုကျတော့နောက်တစ်ချိန်မှာကုသိုလ်လောတကဒီခပ်ပြက်ပြက်လောက်တတ်တာလောက်တတ်တယ်သူကဘာဖြစ်လို့လဲအကုသိုလ်ကနေကလောက်ထားတော့လောက်ထားသူ့တက်ကဟိုမကောင်းတဲ့ပုံပါသွားဖို့ကတေချာနေတေချာတော့သူကဒါကိုမြင်တော့မြင်တော့ပြက်ပြက်တတ်တတ်လောက်တယ်အရိယာဖြစ်အောင်အထောက်တဲ့ပုံခွန်ကြီးတို့အင်ကုလိမာလာတို့ကြည့်ဘူးအင်ကုလိမာလာတို့ဆိုလူပေါင်းတကယ်တကယ် တညိုဖြတ်ပြီးတော့မရေတွက်ခင်ဟာတွေအကုန်ကြည့်မယ်ဆိုလူပေါင်းထောင်ကျော်တာပေါ့ဒါကြောင့်မို့တရားအထုတ်တကအများကြီးခက်ခဲတွေ့တာပဲလေလူထိုင်လို့မရအောင်တတ်တာတွေပြန်ပေါ်လာတယ်ဆုံးကုံပြဿနာတွေကြုံနေသူတတ်ခဲ့တာတွေအများကြီးလေသူ့ကိုဆုံးလောက်မလူတော့မရှိဘူးဟိုကြောင်းရောင်မှာဉာဏ်တဲ့ပုဂ္ဂိုလ်နဲ့မြတ်တာပုံပြီးမပြည့်စုံပါဘူးဒါမျိုးတွေနောက်တရားထိုင်လည်းဒါတွေကပြန်ပြန်ပေါ်လာ အကုသိုလ်လုပ်ခဲ့တဲ့အကုသိုလ်တွေအတူအဲ့ဒါတွေမြင်လေလေသူကမြင်းချောင်ကိုလောက်တာနော်ဒူဒီနေစောက်တည်ပြီးတော့ရှင်အကူလေးမှာလာတော့အပြတ်ချဒါကြောင့်နောက်ပိုင်းရန်တာဖြစ်ဘုလိုနောက်ပိုင်းမှာလည်းကြုံရပါတယ်ဒီဖတ်ဖူးတာတော့တဲရင်ကူတဲရင်ကူဆရာတော်ကြီးတို့ပါတော့သူတို့ငယ်ဘုန်းကဟိုလားလူစုလူမတမြတော်တက်ခိုင်းရပြောတယ်အဲ့ဒါကြောင့်သူကခက်ကြမ်းကြမ်းကိုချချတော့လေအဲ့ဒီလို တရားတွေပါရရသွားတဲ့သဘောရှိတယ်။အဲတော့ပြောချင်တာကငယ်တုန်းကဟုတ်လားရိုးရိုးကုသိုလ်လုပ်တဲ့လူကပြက်ပြက်တတ်တတ်မလုပ်ဘူးဗျ။အကုသိုလ်များလုပ်ခဲ့တဲ့ပုဂ္ဂိုလ်များတော့သူကသူ့ရဲ့အကုသိုလ်ကနေမြင်ရတာကိုအာငါဒီအကုသိုလ်အကျိုးပေးတော့မှာပြီအကျိုးပေးတော့မကောင်းတဲ့ပုံပါကြ။အဲတော့ငါပြောင်းလုပ်မှာရအောင်လုပ်မှာဒါမျိုးတွေဗျ။သူတို့ကပုံသား ဟိုဒီနေ့ကတရားမေးလို့ပြီးတော့ဒေါသကြည်တယ်ဗျာတရားရတော့အေးဒေါသကြည်တော့မသိသွားဒေါသကြည်တော့တကူတရားကျုံလုံးကိုပြောမိဟာငါဒေါသကြည်တဲ့ပုဂ္ဂိုလ်ကတော့ငါပြောင်းအောင်လုံမှာဖြစ်ပါပဲဆိုအဲ့ဒါပြောပေါ့ငါပြောချင်တာကဒီငယ်တဲ့ရွယ်ဆိုထုံးစံတိုင်းပုရုဇဉ်တဘာဝတတ်မိတာလို့ခိုးမိတာလိမ်မိတာလို့သူများသားများဆိုကဖောက်ပြန်မိတာတာဖြစ်။အိုးရီဆိုတာသုံးမိတာလို့ဒါတွေကိုပြန်ပြီးတော့ တတိတောင်ကရဖို့ရည်ကြည်တော့ရသွားရင်ဩငါတရားတွေလွတ်လန်းကတော့ဒီကုသိုလ်ကောင်းမှုအလုပ်တွေပဲရှိတာပဲအဲ့ဒီမှာကိုယ်ရနိုင်မြတ်စူးစမ်းထုတ်တော့ဌာနတွေလုံးမယ်သီလတွေလုံးမယ်ငယ်တော့မကောင်းတဲ့ဒုစရိုက်တွေအကုန်လုပ်ခဲ့တယ်ကြီးလာတဲ့ကတတိတောင်ကကြဒါနတွေပြတ်လို့သီလတွေပြတ်လို့ဝုတ်သီလတွေမလွတ်တန်းဆောက်တည်စံတရားတွေရအောင်နော်ဝိပဿနာတွေ ဝိပဿနာဉာဏ်ကြီးဖြစ်အောင်အထုတ်တယ်မဉဏ်ဖွဉာဏ်ရအောင်အထုတ်တယ်ဘိညာဉ်နဲ့သမပတွေရအောင်အထုတ်တယ်သူတို့ကငငယ်တုန်းကခိုးဆိုမိုက်လာတယ်အဲ့ဒီလိုပုံကတကယ်လောက်ဖြစ်တယ်ဒါကြောင့်အကုသိုလ်ကြောင့်ပြကုသိုလ်ဖြစ်တယ်ဟောဒီကရာဂဒေါသမောဟမာမနာဌိနဒိဋ္ဌိပတ္ထနာပေါ့ဒါတွေကြောင့်ပြုပြီးတတ္တာတိလသုဒ္ဒဆာကလည်းဖြစ်နိုင်တယ်ဒါလည်းဖះဟောတာ ဒါကအကြောင်းပြုပြီးတရားတရားဖြစ်နိုင်တာမျိုးဓမ္မတော့ပုဂ္ဂိုလ်ရရင်းနှီးမယ်တခါတလေကြတော့ဘုန်းကြီးတို့ဒီခလေးလေးတွေပါလေကြတော့ချက်ချင်းကြီးဟိုအတင်းကြီးဘာသာပဲဆွဲဆောင်လို့ရဘူးဗျရင်းနှီးမှုဒါတော့ຢာကလို့ပြောလို့ရတော့နော်ရင်းနှီးအောင်ပထမလုပ်ရတယ်ဘာသာရေးကောင်းလို့ရင်းနှီးမှဒီကလေးကဒီဘာသာရေးကောင်းနေရင်းနှီးလာမှအချမ်းမှဖြည်းဖြည်းချင်းပြောဆိုဆက်ဆံလို့ရတယ် ရင်းနှီးမှုမရှိပဲသူ့အာအတင်းကြီးသီလဆောက်တယ်အတင်းကြော့ခိုင်းတာအတင်းကြီးညိုလေးစားမရဘူးဒါမျိုးပေါ့နော်အဲတော့ကြောင့်အာကအကြောင်းပြပြီးတတ္တသီလဖြစ်နိုင်တယ်ဒေါသအကြောင်းမျိုးကိုကဒေါသငယ်တော့ဒေါသတကြီးနဲ့တာပြခိုးပါမဟုတ်တာတွေဒေါသနဲ့လောက်ခဲ့တော့အဲ့ဒါတွေအကြောင်းပြပြီးနော်အာဒေါသကြီးပြီးအမှားတွေများခဲ့တယ်ငါတော့သီလတတ္တသီလသုဒ္ဓဆာကတွေပြည့်စုံပညာတွေပြည့်စုံလောက်မှာပဲဒါမျိုး မောဟအာကြီးတယ်မောဟအာကြီးတယ်ဆိုဝိသေကိစ္စမောဟဥဒိစ္စမောဟဝိသေကိစ္စမောဟလည်းဆိုတာဥဒိစ္စမောဟလည်းဆိုတာမှာတန်တရားတွေရှိလာတော့ဟိုကမယုံဒီကမယုံဒီလိုဖြစ်တော့နောက်ဘက်မှာတက်ကြီးလာတဲ့အခါကျဘုနာတိဘေးတွေကျုံလာအဲ့ကြမှာဘာတရားတရားတွေတရားသီလသုဒ္ဓဆာကတွေပြည့်စုံလောက်တာမာနကြောင့်ဒီလူထင်မြင်သည်ဒီလူထင်မြင်သည် ဟိုလူပုဂ္ဂဒီလူပုဂ္ဂဟိုလူမယုတ်သေးဒီလူမယုတ်သေးထားတယ်ဖြစ်တော့ကြီးမှတတိတာဝကရပြီးတော့တရာတိလာသူရဆာကပညာရောက်အောင်ပြင်းပြင်းထန်ထန်အထောက်တာငယ်တော့ယူဆတွေးခေါ်နေမှာတယ်ငယ်တော့ကုသကောင်းမှုလုပ်တဲ့အခါကျတခုတည်းမျောလင့်လောက်ဟောငါမှားနေပါလားတီတရားရှိသွားတဲ့အခါကျတော့ဒါတွေပြုပြင်ပြီးတော့တရားတရားတွေတကယ်တရားတရားစစ်မှန်သီလသုဒ္ဓဆာကပညာတွေဖြစ်အောင် ကြိုးစားအထောက်ပါတာမျိုးဒါကိုကုသိုလ်အကုသိုလ်အကြောင်းပြုပြီးတခါတရံပေါ့တခါတရံကေတင်စီဆိုတာကတော့တခါတရံလို့ပြောရခက်ပါဒီမှာတိတိကျပြောရင် အာရမဏုပနေတယပကတုပနေတယအနေနဲ့အကုသိုလ်ပြုရင်းနဲ့ကုသိုလ်ဖြစ်နိုင်တယ်အကုသိုလ်အကြောင်းပြုပြီးကုသိုလ်ဖြစ်နိုင်တယ်အနန္တရူပနေတယအနေနဲ့တော့မနိုင်ဘူးတဝိထိတဲ့နေရာမျိုးမှာမဖြစ်နိုင်ဘူး ဝိတိချပြီးတော့ကာလချဒေသချဘဝချစိတ်ဖြစ်စဉ်တွေချပြီးတော့အာယုပြုတဲ့အနေနဲ့ပဂရုပနေတဲ့အနေနဲ့ကုသိုလ်ကြောင့်ကုသိုလ်အကုသိုလ်ကြောင့်ကုသိုလ်ဖြစ်နိုင်တယ်ကုသိုလ်ကြောင့်ပြီးအကုသိုလ်ဖြစ်နိုင်တယ်ဒီလိုမှတ်ထားဖို့နောက်တစ်ခုတော့မယ်နောက်တစ်ခုကကြတော့ဗာလဲဆို အကုသိုလ်ကြောင့်ပြီး ဖြာကရတရားဖြစ်နိုင်တယ်အကုသိုလ်ဆိုတာကောက်ချက်ချ ယာကတော့လောဘယာကဆိုလောဘပါပဲယာကဒေါသမောဒါတော့ဘုန်းကြီးတို့ဘုရားဟောတိုင်ဘုရားတကတလေလောဘကိုဟာကလို့သုံးတယ်တဏှာလို့သုံးတယ်တူတူပဲနော်ဟာကဆိုတဏှာပဲလောဘပဲတူတူပဲဒေါသဒါတော့ဒီတိုင်းပဲကြောင်းလို့မောဟမာနဒိဋ္ဌိပတ္တနာကိုယ်တဏ္ဏမှာရာဂဖြစ်နေမယ်တဏှာဒေါဘဖြစ်နေမယ်ဒေါသဖြစ်နေမယ်မောဟဖြစ်နေမယ်ဒုတိယတန်တရားဖြစ်နေမယ် ဖျားဘောတန်တရားတရားဘောတန်တရားဘဝတွေဘောတန်တရားအကြောင်းကျုပ်တရားတွေဘောတန်တရားဒါဖြစ်နေမောဟပဲစိတ်တွေမတည်မငြိမ်ဖြစ်နေမောဟပဲမာနတွေဝင်နေတဲ့မောဟပဲငါရတရားပြနေတယ်ငါငါရတရားတင်နိုင်တယ်ငါရတရားဟောတယ်ဒါမာနပဲမကျင်မနဲ့ဆိုရင်တော့ဒီအယူဆတွေလွဲမှားသွားတယ်။နော်ဒီကုသိုလ်ကောင်းမှုတွေလုပ်နေပြီမဲ့လို့တခါတည်းပဋ္ဌာနာဟုတ်လား ကိုကကိုဘဝတွေတောက်တာနေမယ်ကြောအောင်မြင်မှုကြောကြောင်းမှုတွေတောက်တာပြီးလောက်နေမယ်ပဋ္ဌနာဟာအကုသိုလ်ပဲအဲ့လိုလို့ရင်လည်းဒီနောက်ကပါပြည့်လေဒီကာယကဒုက္ခဒုစေတသိကာယကဒုက္ခကာယကဒုက္ခဒါတွေဖြစ်တာပါမယ်ဒီဟိုမှာတတ်တယ်ဆိုပါလို့ဟိုနာက ဒေါသရေခံပြီးတတ်တယ်ဆိုကိုယ်လည်းပင်မနာပေါ့ကိုယ်ပင်နာကာယကာယကဒုက္ခ။အော်ဒီဟာတတ်ပြီးဒါကဒီဒါစားကျင်တဲ့စိတ်ကိုကြောင်းပြီးဒီတတ်တော်လေးတတ်တယ်တတ်ပြီးချက်ပြုတ်စားတော့ဟောအဲ့ဒီလိုချမ်းသာကာယကဒုက္ခဖြစ်တယ်။ကာယကဒုက္ခစေတသိကကာယကဒုက္ခပေါ့နော်။အကုသိုလ်လို့ရင်တာမန်ဆံကလုံးလုံးမပြောင်းဘူး။တတ်ပြီးဆိုရင်လည်းခန္ဓာကိုယ်ပင်မနာပါပဲ။အကောင်ကြီးကြီးတော့ ပင်မနာပါခိုးတဲ့နေရာအဲဒီတိုင်းပဲသူများပစ္စည်းတွေမတရားယူတဲ့နေရာမှာမတရားရအောင်လုပ်တဲ့နေရာမှာဟိုများများရရင်များများအထုရတာတော်တော်ပင်မနာဒါကြောင့်ကာယကဒုက္ခဆိုပြာကတာပဲလောဘကြောင့်ဖြစ်ပြီးကာယကဒုက္ခဖြစ်နေတယ်ကာယကဒုက္ခလည်းဖြစ်နေတယ်ဒေါသကြောင့်ဖြစ်ပြီးကာယကဒုက္ခကာယကဒုက္ခဒါတွေဖြစ်နေတယ် ပြီးတော့ဗာလေးဖြစ်နေဗလာသမပါဒါဗျာကရတရားတွေပေါ့ဗျာဝိပက်ဒေါသကြောင့်လက်ဒီယာကကြောင့်ပြုတဲ့ဘဝတွေကိုမျောပြီးတော့ကုသိုလ်ကောင်းမှုတွေလုပ်ခဲ့အဲ့ဒီဘဝလူဘဝသွားချိုးပေးတယ်ဒါဝိပက်ပဲဇန်တရားတွေရောင်းအထုတ်တယ်ဇံပုံတွေရောက်တာဇံဝိပက်ပေါ့တချို့ကြတော့တရားထုတ်တယ်ပထမလူကျင်မှုနဲ့တော့အထုတ်ရတော့လောဘ အဲ့လိုအထောက်အထောက်နဲ့နောက်လည်းတကယ်ကိုမညာပုံညာရသွားတယ်မညာရသွားရင်ဖိုကလာတာပဲလေတန်ပြီးတော့ရဝင်သွားတော့အဲ့ဒါရဟိုဈာကလာအခြားမရှိဘဲနဲ့တန်ရအောင်အဲ့ဒါဖလားသမဖလားသမပဖြစ်တဲ့ချိန်ကာလမျိုးခုနကတကုတရာမျောလင့်ပြီးအထောက်တာတော့ဒါတော့ဈာကပဲလေဒါပေမဲ့လို့ဒီမှာသောတာပတိဖို့တရာဂိုင်းဖို့နာဂိုင်းဖို့ရတ္တဖို့ ရသွားရင်ဒါကတော့ဖြာကတာပဲဒါကြောင့်မို့ကုအကုသိုလ်အကြောင်းပြပြီးဖြာကတာလည်းဖြစ်တယ်ဒီလိုဟောသွားတော့ဒါကတော့ဘုန်းကြီးတို့ကုသိုလ်ကိုအကြောင်းပြပြီးတော့၃မျိုးဖြစ်တော့အကုသိုလ်အကြောင်းပြပြီး၃မျိုးတိတ်မခက်ဘူးเนาะအိုဝါနဲ့လေးနည်းနည်းလေးကတ်မှတ်ထားမယ်အနန္တပစ္စည်းနဲ့အနန္တပစ္စည်းအောင်မှာ2မျိုးဟောမယ်ဒီမှာ3မျိုးဒါပဲกว่าတော့ သုံးမျိုးဟောတဲ့နေရာမှာကုသိုလ်ကနေအကုသိုလ်ပုရိမပုရိမကုသလာဓမ္မပြည့်စုံပြည့်စုံပြည့်စုံမှနဲ့ပြည့်စုံအကုသလာဓမ္မနဲ့ကေသင်စီဒီတစ်ချောင်းပဲနော်အကုသလာနဲ့ဓမ္မနာလေးထက်ကေသင်စီကေသင်စီတိပြအချို့ဆိုတာတဲ့များသောအားဖြင့်တေချာပေါက်အထိပ္ပယ်ပြရင်တော့အနန္တရူပနေတရားပစ္စည်းနေတော့မဖြစ်ဘူးကျေစုမဖြစ်ဘူးအာရမအာရမရူပနေတရား ပဂရုပနေတပစ္စည်းအနေနဲ့ကျေးဇူးပြုတာမျိုးကေတင်စီလို့တောင်းတယ်အချို့ဖြစ်တယ်အချို့မဖြစ်ဘူးဆိုအဲ့ဒါမျိုးဆုပ်လို့တယ်ဒီဟာလေးတစ်ကြောင်းပဲတို့တာပါအကုသိုလ်ရာမှာလည်းဒီတိုင်းပုရိမပုရိမဝိလာဓမ္မပစ္စည်းမပစ္စည်းမနကုသလနာဓမ္မနာကေတင်စီဥပနေတပစ္စည်းနာပြောအနန္တရူပနေတယတဝိထီတွင်မှာတော့ ကုသိုလ်နဲ့အကုသိုလ်မဖြစ်ဘူးအကုသိုလ်နဲ့ကုသိုလ်မဖြစ်ဘူးဝီတိချပြီးဖြစ်မယ်အာယုံချပြီးဖြစ်မယ်အာရမဏုပဏိတိအချိန်ကာလအဝိနိချပြီးဖြစ်မယ်ဝိတိချပြီးဖြစ်မယ်ဒါကြောင့်မို့အာရမဏုပနေတယပကတုပနေတယအနေနဲ့ဒါဖြစ်နိုင်တယ်ဒါကိတ္တစီလို့တောက်မယ်ကျန်တော့အနန္တရူပနဲ့အတူတူပဲနောက်တစ်ခုဖြာကတဖြာကတသွားမယ်နော် ပုရိမာပုရိမာအပြာကတာဓမ္မပစ္စည်းမာနပစ္စည်းမာနအပြာကတာနာဓမ္မနာဥပနိတယပစ္စည်းနာပစ္စည်းရောဒါကြတော့ဘုန်းကြီးတို့အနန္တရူပအနန္တရနဲ့တူတူပဲအနန္တရဖြစ်စဉ်ကတော့တဝိထိချံအတွင်းမှာဖြစ်စဉ်နဲ့ဟောတယ်ဒါပေမဲ့ဒီပကရူပလိုအာရမရူပနေစရာကြတော့ဝိတိချပြီးဖြစ်တဲ့ကကြအများကြီးဖြစ်နေနော်ဒီမှာဘုရား ဟောထားတဲ့ပညာဝါဒအတိုင်းပေါ့နော်ကြည့်ကြည့်မယ်ပညာဝါဒမှာတော့ဘာဟောလဲဆိုကာယကဒုက္ခကာယကဒုက္ခရှေ့ကကာယကဒုက္ခဖြစ်ရင်နောက်ကလည်းကာယကဒုက္ခဖြစ်တတ်တယ်ရှေ့ကကာယကဒုက္ခဖြစ်ရင်နောက်ကကာယကဒုက္ခဖြစ်တခါတလေရှေ့ကကာယကဒုက္ခဖြစ်တယ်နောက်ကကာယကဒုက္ခဖြစ်ဒါမျိုးမျိုးမျိုးပေါ့ဟိုမှာဝေနာခံစားနေတဲ့ပုံကတူဆိုပါ ဝိညာဉ်ခံစားပြီဆိုရင်ဒီဝိညာဉ်ကြောင့်မတူကိုဆင်းရဲတွေဖြစ်တာကာယကဒါဒုက္ခဖြစ်နော်နော်အဲ့ဒါအကြောင်းပြီးနောက်ထပ်ကိုဆင်းရဲမှုကတော့ငါဒီယောဂကြီးပြောင်းမှပြောင်းပါမလားကိုကာယကဒုက္ခထပ်ဖြစ်တာပရမဆင်းရဲမှုကာယဒုက္ခဝိညာဉ်အကြောင်းပြီးနောက်ထပ်ကာယကဒုက္ခထပ်ဖြစ်တာ ပကရုပနေတရားပစ္စည်းနေနဲ့ဖြစ်တာတချို့ကဒီကာယကဒုက္ခခန္ဓာကိုယ်ပြမှခံပြီး ပစ္စည်းဥစ္စာတွေရှာဖွေတယ်ပစ္စည်းဥစ္စာရှာဖွေရလာတော့ဒီပစ္စည်းဥစ္စာတွေကိုခံစားတာပေါ့နော်အဲကြကာယကဒုက္ခဓမ္မရှာတော့ကာယကဒုက္ခနောက်ခံစားမှုကြတော့ချမ်းသာကိုခံစားမှုကြတော့ကာယကဒုက္ခဖြစ်သွားတယ်ပေါ့တချို့ကြလည်းကာယကဒုက္ခဝေဒနာပေါ့ချို့ဒုက္ခဝေကာယကဒုက္ခဝေဟိုခံစားမှုတချို့တွေ့ရမှာမှာကြာကြိုက် ကြာဆွဲသွားတယ်ရတော့တယ်အချို့မွေကြိုက်တယ်အချို့ဒီရန်သူတွေကတတ်မှဆိုလို့ပြေးအဲ့တော့မပြေးတတ်မယ်ဟုတ်လားလာတယ်အချိန်ကာလပေးအချိန်ကာလပေးဖို့သူကပြောတယ်နော်အဲ့တော့ရန်သူတွေကဘာလို့တခုရမြတွေကအဲ့လိုဆိုထွက်ပြေးသွားမယ်အဲ့ဒီခြေတော့ရိုက်ချိုးခြေတော့ရိုက်ချိုးပြီးတရားထုတ်တာပဲကြာစာခါတာတို့ ကိုခြေတော်ကိုကြောက်တုံးနဲ့ထူခြေလိုက်တာဒါကာယကဒုက္ခပဲဒါလေးကြောက်ပြီးပြီးနောက်ပိုင်းသူပြင်းပြင်းထန်ထန်တရားထုတ်တာပဲမသေးကံကာလာလေးတော့ငါတို့တရားရောက်မှထုတ်မှာပဲအမျိုးပေါ့အဲတော့ရှေ့ဟာကာယကဒုက္ခပဲနောက်ကပါပြည့်လာတယ်ဒီသင်္ခါရတရားတွေကိုယူဝိပဿနာရှုတာပဲဝိပဿနာရှုရင်လည်းမညာရမညာတော့ကုသိုလ်ပဲမညာရပြီပါလို့ဖိုရ ဖွညာရတာဖလတမပါပဲအဲကြောင့်ကာယကဒုက္ခအကြောင်းပြုပြီးတော့နောက်ကယန္တာဖြစ်သွားတယ်တရားတွေရှုမှယန္တာဖြစ်သွားပြီးယန္တာပုဂ္ဂိုလ်တဏ္ဍဘာပြီးကရိယာပဲဖြစ်တော့တော့ကရိယာတမပါလို့ခေါ်တယ်ဒါကြတော့ပါလေဆိုဗျာကရကိုအကြောင်းပြုဗျာကရဖြစ်တာပဲ ဥဒုတို့ဘောဇင်တို့ပုဂ္ဂိုလ်တို့သေနာတနာတို့သရသမပါယဟနာရှိလဲဥတုဥတုဆိုလည်းပြကြတာပါပဲဘောဇင်တို့ပုဂ္ဂိုလ်တို့သေနာတနာတို့ဗလသမပါတို့ယဟနာဒီပုဂ္ဂိုလ်အဲ့မှာကြည်လိုက်ဘာတွေ့ရမလဲဆိုဘုန်းကြီးတို့တရားထုတ်တဲ့ကကြကာယကဒုက္ခဖြစ်မှာကိုယ်ချမ်းသာမှာတမာရိယဟမ် သမารိယမှာပညာဖြစ်ပညာဖြစ်မှယန္နာဖြစ်တာဘူးယန္နာမှာကြောင့်ကုသိုလ်ကုသိုလ်အကုသိုလ်မရှိတော့ကရိယာပဲဖြစ်တော့ဒီယန္နာများလေနောက်ပဲဆိုသူကာယကဒုက္ခခန္ဓာကိုယ်ကြီးရလိုက်ကာယကဒုက္ခဆိုဖြစ်တာပဲလေဒါဆိုရင်တော့သူကဗျာဂရကိုကြောင်းပြီးဗျာဂရဖြစ်တယ်ဒီလိုလေးမှတ်ထားအများကြီးပေါ့လေဒီပညာဝါဒတို့ဘာလို့ရှင်းရှင်းလင်းလင်းဟောသွားတယ် နောက်တစ်ခုကတော့ဗာလဲဆိုဇာကရကိုအကြောင်းပြုပြီးတော့ကုသိုလ်လည်းဖြစ်သေးကုသိုလ်ဖြစ်တယ်ဒါလည်းဟောဓမ္မဗျာဒအကြောင်းပြုဗျာဒဖြစ်တယ်ပုရိမဝိရိမဗျာဒဓမ္မပစ္စည်းမနာပစ္စည်းမနာဗျာဒဓမ္မနာဥပနိတပစ္စည်းနာပစ္စည်းယောအနန္တရနဲ့တူစဲနော် အနန္တရကြတဝိထီတွင်းမှာဖြစ်တာဟောဒီဥပနိတရတို့ပကရူပနိတရတို့အာရမဏုပနိတရဝိထီချပြီးတော့လည်းဖြစ်တယ် တဝီထေးမှာလည်းဖြစ်တယ်ဒီကကြတော့ကာလချပြီးတော့လည်းဖြစ်တယ်ဒီလိုမှတ်တာအဲဒုတိယအနေနဲ့ကြည့်တော့ပုရိမပုရိမပြာကရဓမ္မပစ္စည်းမနာပစ္စည်းမနာကုသလနာဓမ္မနာဥပနိတယပစ္စည်းနာပစ္စည်းယောဒီမှာကြည့်လိုက်အဲ့ဒီမှာကြတော့ဟုတ်လားဗျာကရနာမကုသိုလ်ဖြစ်တဲ့ကတော့ဗျာကရနာမအကုသိုလ်ဖြစ်တဲ့ကကေတင်စီမပါတော့ဘာဖြစ်လို့လဲဘုန်းကြီးတို့ဒီ ဝိထိသကုရဝိထိကြီးဟုတ်လားအဲ့ဒီဝိထိလေးလှမ်းကြည့်နည်းနည်းလေးချအဲ့မှာလေးသကုရဝိထိလေးပြကြည့်လိုက်ဘုထောနော်ဘုန်းကြီးတို့ကအာယုတခုတွေ့ကြုံလာပြီဘုထောခိုက်တာမှာတတိညာနဲ့စဉ္ညာနှလုံးသွင်းတတ်ရင်ဟောဟောဒီဟောဒီဘုထောဒီခိုက်တာမှာဘုထောနောင်မှာဇောဖြစ်တယ်တတိညာနဲ့ကြည်တိုင်ဒီဇောဟာ ကုသိုလ်ဇောဖြစ်တယ်ဘုထောကတော့မနောဥစ္စာကရိယာပဲဒါပြကတာပဲဇောကကုသိုလ်နန္တရာလည်းရတာပဲနော်ပြီးတော့အာရမတုပလည်းဝိဓိတွေခြားပြီးတော့လည်းဖြစ်နိုင်တာပဲဘောဟတွေကာလတွေခြားပြီးတော့လည်းဖြစ်နိုင်တာပဲအနန္တရရနေတဲ့အတွက်ဒီမှာကေတစီဟောစရာမလိုဘူးအကုသိုလ်မှာလည်းတည်တိုင်းပဲဘုထောခိုက်တာမှာဘုန်းကြီးတို့တွေကတတိညာ တတိလွတ်သွားရင်ဇောကအကုသိုလ်ဆိုဖြစ်တယ်ဘုထောကကရိယာနောရဝဇာဆိုကရိယာပေါ့နောက်ကအာကုသိုလ်ဇောနော်ပုရိမောကရိယာဗျာဂရဓမ္မဆိုဟိုထောရည်ရွယ်တယ်ပစ္စည်းမနာပစ္စည်းအကုလဓမ္မနောက်ကအာကုသိုလ်ဇောတွေကိုရည်ရွယ်တယ်အဲတော့အနန္တပစ္စည်းအိမ်မှာကြည့်လို့တဝိထီတွင်းမှာရောတဝိထီတွင်းမှာကြတော့ဒီဝုထောနောင် ဇောကကုသိုလ်ဇောလည်းဖြစ်တာအကုသိုလ်လည်းဇောလည်းဖြစ်တယ်နန္ဒပစ္စည်းပါရတဲ့အတွက်ဒီနေ့မှာကျတော့သုံးခုလို့ဖြစ်နေဒီဒီဖြာကရမှာကျတော့အနန္တရူပဖြစ်မယ်အာရမရူပဖြစ်နိုင်တယ်ဥပပကတုပနေတရားလည်းဖြစ်နိုင်တယ်သုံးမျိုးလုံးဖြစ်တယ်ရတဲ့အတွက်ဒီမှာကေသစီမပါဘူးဒါမျိုးလေးမှတ်ထားပါနော်ဘုန်းကြီးတို့ဒီပြောရမယ့်အရာ များတဲ့အတွက်ဒီနေ့ဒီလောက်ပဲသိမ့်မယ်နော်ဘုန်းကြီးကိုထိုင်ဝမ်းမှာလည်းတရားဟောဆရာရှိတယ်ဒီနေ့ဟောပြောဆုံးဆုံးမတဲ့တရားတော်များကိုကြားနာကြားတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဘုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။